သာသနာတော်နှစ်2560ခုနှစ်ကောဇာတက္ကရီ1389ခုနှစ်ကဆုံလာပြည့်ကျော်15ရက်ခရစ်နှစ်2019ခုနှစ်မေလ25ရက်ကြာတာပရိနိအမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ် San Francisco Bay Area ဟမွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်9ရက်မဟာသတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာမဟာသတိပဋ္ဌာန်အကျင့်စဉ်တွေကိုရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်လျက်ရှိကြတဲ့ ယောဂီသူတော်စင်များကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာကဝိပဿနာခုံရည်ပြတရားတော်ဗာတရားတော်လေဝိပဿနာတရားတွေအားထုတ်တဲ့ပုဂ္ဂိုလ်ရနိုင်တဲ့အကျိုးတရားကိုဘုန်းကြီးဟောကြားပေးသွားမှာပါ ဒီဝိပဿနာနဲ့ဆက်ပြီးတော့ဉာဏ်ကများမှာဝိဝိတာအိစ္ဆာရိအာကာရေနပတ္တိတိဝိပဿနာအနေဆာအစရှိသောအချင်းရန်အားဖြင့်ရှုနေတာဟာဝိပဿနာပဲယောဂီပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းအနေဆာမမြဲတဲ့သဘောကိုသိအောင်ရှုနေတာဒါဝိပဿနာပဲ ဆင်းရဲတဲ့သဘောကိုသိအောင်ရှုနေတာဒါဝိပဿနာပဲအစိုးမရတဲ့သဘောကိုသိအောင်ရှုနေတာဒါဝိပဿနာပဲသမထကတော့တည်အောင်ရှုနေတာတည်ငြိမ်ယုံမြမိမိရဲ့စိတ်ကလေးကိုရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးတည်ငြိမ်နေအောင် ရှုနေတာဒါသမထလို့ခေါ်တယ်ဝိပဿနာကတော့ဖြင့်မမြဲတဲ့သဘော ဆင်းရဲတဲ့သဘောအစိုးမရတဲ့သဘောကိုသိအောင်ရှုနေတာဒါဝိပဿနာပဲနောက်တစ်ချက်ဝိသေသေနပတ္တိဒီဝိပဿနာထူးထူးခြားခြားသိအောင်ရှုတာဝိပဿနာလို့ခေါ်တယ်ယောဂီပုဂ္ဂိုလ်ရှုနေတဲ့အခါကလည်းမှာတာမန်အတိထက်ထူးထူးခြားခြားသိမြင်အောင်ရှုတာ သာမန်သိဆိုတာထိုင်တော့လည်းပဲထိုင်နေတာသိတယ်ရက်တော့လည်းရက်နေတာသိတယ်သွားတော့လည်းသွားနေတာသိတယ်အိတ်တော့လည်းအိတ်နေတာသိတယ်ယောဂီရဲ့အတိကြတော့အဲ့ဒီတဲ့ပို့ပြီးတော့ထူးထူးခြားခြားသိရမနေထိုင်နေတယ်ဆိုရင်လည်းပဲအောက်ပိုင်းခန္ဓာကိုခွေပြီးပေါ်ပိုင်းထောင်ပြီးမက်နေတဲ့သဘောလေးရက်တယ်ဆိုရင်လည်းပဲမိမိလူခန္ဓာကိုယ်ကြီးရက်နေတာမဟုတ်ဘူးတောင့်တင်းပြီးထောက်ကန်နေတဲ့သဘောလေး သွားနေတယ်ဆိုရင်လည်းပဲတရွေပြီးတရွေရွေ့ပြီးတွန်းကန်နေတာတောင့်တင်းနေတာလှုပ်ရှားနေတာရွေ့ရှားနေတာဒီသဘောတွေအဲ့ဒီလေကိုထူးထူးခြားခြားသိအောင်မြင်အောင်ရှုတာဒါဝိပဿနာပဲတာမန်အတိတဲ့ပဂတိအတိတဲ့ထူးခြားတဲ့အတိထူးထူးခြားခြားသိလာဥပမာအားဖြင့်အခုယောဂီပုဂ္ဂိုလ်များကိုဘုန်းကြီးများက ပြန်နိုင်နေအားဖြင့်အမြဲတမ်းလေးရှိ ထင်လဲထင်ရှားတဲ့ဝမ်းပဲရဲ့တောကံတောင်တင်းလှုပ်ရှားရွေရှားနေတဲ့သဘောလေးကိုရှုခိုင်းတာဒါပေမဲ့ယောဂီများသိနေတဲ့အသည့်ကဗဂရိအနေအချင်းဖောင်းနေဆိုရင်ဝမ်းဘက်ကြီးဖောင်းလာတာသိတယ်ပိန်နေဆိုရင်ဝမ်းဘက်ကြီးပိန်သွားတာသိတယ်အဲ့ဒီဝိပဿနာရှုလို့ဝိပဿနာဉာဏ်ပေါ်ပြီဆိုတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဝမ်းဘက်ဆိုတဲ့ပညာတရားပျောက်ပြီးတော့ ရှုတိုင်းရှုတိုင်းဟာပရမဝါယောဓာတ်လေးရဲ့တွန်းကန်တောင်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောလေးကိုသိနေတယ်။အဲ့ဒီအသိမှာချုပ်ပုဂ္ဂိုလ်များဆိုရင်စင်္ဃစင်္ဃစင်္ဃစင်္ဃတခါလေတဆင်ပြီးတဆင်တဆင်ပြီးတဆင်ရေလန်းလေးများတက်နေသလိုပဲ။ဖောင်းမှုလေးရဲ့အဆင့်ဆင့်ကိုသိချာသိနေတယ်။ဘိနေဆိုရင်လည်းအဲ့ဒီပိန်မှုလေးရဲ့အဆင့်ဆင့်ကိုသိချာသိနေတယ် အဲ့ဒီလိုကိုထူးထူးခြားခြားယောဂီပုဂ္ဂိုလ်သိလာဈဉ္ညာသွားတယ်ဆိုရင်လည်းဒီတိုင်းပဲယောဂီပုဂ္ဂိုလ်ဟာတလန်းတစ်ချက်မှနဲ့ညာလန်းနဲ့ဘယ်လန်းနဲ့ရှုသွားနေတယ်။သွားနေတာပဲ။ညာလန်းနဲ့ဆိုရင်လည်းပဲခြေတော်ကြီးလန်းသွားတာ။ဘယ်လန်းနဲ့ဆိုရင်လည်းခြေတော်ကြီးလန်းသွားတာ။ဒါပေမဲ့အခုယောဂီပုဂ္ဂိုလ်ဒီဝိပဿနာဉာဏ်นี่ဖြစ်လာပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီပဂရိအတိမျိုးထက် ပို့ပြီးတော့ထူးခြားတဲ့အသည့်ဟာသွားတိုင်းသွားတိုင်းခြိလန်းတိုင်းခြိလန်းတိုင်းတရွေပြီးတရွေတရွေပြီးတရွေရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောကိုသွားပြီးသိနေတယ်ခြိလန်းတိုင်းအဲ့ဒီမှာယောဂီပုဂ္ဂိုလ်ရဲ့အသည့်တွေဟာတာမန်ပဂရိအသည့်တွေထူးထူးခြားခြားသိအောင်ရှုနေတာဟာဒါဝိပဿနာပဲနောက်ဒါရင်လားဆိုတော့ပညာနဲ့ပရမတ် ကွဲအောင်ကွာအောင်ရှုနေတာလည်းပဲဒါဝိပဿနာပဲယောဂီပုဂ္ဂိုလ်ကိုရှုနေတဲ့အခါမှာပညာကိုရှုနေတယ်ဝမ်းမဲရဲ့ဖောင်းမှုကိုရှုနေတာလည်းပညာပဲဘိနေလို့ရှုနေတာလည်းပညာပဲညာလန်းနဲ့ဘယ်လန်းနဲ့လို့ရှုနေတာလည်းပညာပဲဒါပေမဲ့အဲ့ဒီပညာဘောကိုရှုနေတာက ပရမတ်သဘောထင်လာအောင်ယောဂီပုဂ္ဂိုလ်ကတေချာစူးစိုက်ပြီးရှုတဲ့အခါကလည်းကြတော့ဟောဝမ်းမိုက်ဆိုတဲ့အဲ့ဒီပြင်းညံတရံပြောက်ပြီးတော့ပရမတ်တွန်းကန်တောင်တင်းလှူရှားရွေရှားနေတဲ့သဘောလေးသိသွားတယ်။ပိန်သွားတဲ့ခါမှလည်းပဲဒီတိုင်းပဲပရမတ်ပဲဝမ်းမိုက်ဆိုတဲ့တရံပြောက်ပြီးတော့ဟောတွန်းကန်တောင်တင်းလှူရှားရွေရှားနေတဲ့သဘောပဲ။ သွားနေတဲ့ခါမှလည်းဒီတိုင်းပဲတရွေပိတရွေတွေပိတရွေရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောအဲ့ဒီပြဉ္ညာတရားပြောက်ပြီးတော့ပရမတ်သဘောတွေဖြစ်လာတယ်အဲ့လိုပြဉ္ညာနဲ့ပရမတ်ကွဲအောင်ကွာအောင်ရှုနေတာဒါဝိပဿနာပဲအဲ့ဒီဝိပဿနာနဲ့ဆက်ပြီးတော့ယောဂီပုဂ္ဂိုလ်များရှုမှတ်တဲ့ခါကလမှာဒီတက္ကရာဆရာများကဖွင့်ပြထားပါတယ် သစီဝိပဿနာတမာဒိဋ္ဌိဘာဝိတာဘဟုလိကတာဘာဝိတာဘဟုလိကတာဒိဋ္ဌိဝဓမ္မေနိဗ္ဗာန်ပါပိတုတကောတိသစီဝိပဿနာတမာဒိဋ္ဌိဝိပဿနာတမာဒိဋ္ဌိဉာဏ်ကိုဘာဝိတာပွားများအပ်သည်ရှိသောဘဟုလိကတာကျိန်ဖန်များစွာ အလင်းလာပြုအပ်သည်ရှိသောဒိဋ္ဌေဝဓမ္မေဒီမျက်မှောက်ဘဝမှာပင်လျင်နိဗ္ဗာန်နိဗ္ဗာန်ကိုပါပေတုရစီရောက်စီနိုင်ပါလေဝိပဿနာတမာဒိဋ္ဌိဉာဏ်လေးဖြစ်လို့အဲ့ဒီဉာဏ်လေးကိုဘာဝိတာပွားနေမယ်ယောဂီပုဂ္ဂိုလ်ဟာဒီဘာဝနာတရားကိုဘဟုလိကတာကျိန်ဖန်များစွာရှုပွားနေမယ်ကျိန်ဖန်များစွာဆိုတာ ထိုင်ကမ္မထာလေးတစ်ခုတည်းမဟုတ်ရက်တဲ့ခါမှလည်းရှုမယ်သွားတဲ့ခါမှလည်းရှုမယ်ထိုင်တဲ့ခါလည်းရှုမယ်လျှောင်းတဲ့ခါလည်းရှုမယ်စားတဲ့တောက်တဲ့နေရာမှာလည်းရှုမယ်ရေမိုးချိုးတဲ့ခါမှလည်းရှုမယ်ဝတ်စားလဲတဲ့ခါလည်းရှုမယ်ထိုင်ရင်လည်းရှုမယ်ထားရင်လည်းရှုမယ်ကိုယ်ရင်လည်းရှုမယ်ဆန့်ရင်လည်းရှုမယ်အဲဒီလိုဘုံလိကတာခြေဖန်များစွာဆိုတာစက္ကန့်တိုင်းစက္ကန့်တိုင်းရှုနေတာ မိနစ်တိုင်းမိနစ်တိုင်းရှုနေတာနာရီတိုင်းအချိန်တိုင်းကိုယောဂီပုဂ္ဂိုလ်ဟာဒီတတိကံပြီးတော့မပြတ်ရှုနေတာဒါကိုဘ ഹു လိကတာအဲ့ဒီလိုဂျိဖန်များစွာအလေးအလာပြုပြီးတော့ရှုနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မိဒီမျက်မှောက်ဘဝမှာနောက်ဘဝတွင်မဟုတ်ဘူးနောက်ဘဝမှာမှဒီတရားတွေရမှာမဟုတ်ဘူးဒီမျက်မှောက်ဘဝမှာပဲနိဗ္ဗာန်ပါပိတု နိဗ္ဗာန်ကိုရနိုင်တယ်ရောက်နိုင်တယ်မျက်မှောက်ပြုနိုင်တယ်ဒီတော့ဝိပဿနာတမာဒိဋ္ဌိဉာဏ်လေးဖြစ်ဖို့အတွက်ယောဂီပုဂ္ဂိုလ်များစပြီးတော့ယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာတတိပ္ပံနည်းနဲ့ပြောတယ်ဆိုရင်ပြောလို့ရှိရင်ကာယဝေဒနာစိတ်ဓဓမ္မဆိုတဲ့ဒီတတိပ္ပံ၄ပါးဟာရှုမှတ်ရမယ်အာယုန်နေနဲ့ညွှန်ညွှန်ကြားထားပါတယ်အဲဒီထဲမှာအထူးပြုပြီးတော့မြတ်စွာဘုရားက ပို့ပြီးတော့ထင်ရှားလွယ်ကူပြီးတော့တမာတိများများဖြစ်စေနိုင်တဲ့ကာယ ानु ပဒနာကိုရှိပိုင်းကထားပြီးဟောပေးထားပါဒါကြောင့်လေခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးများကာယ ानु ပဒနာကိုပဲရှိပိုင်းကစပြီးဟောပေးနေတာပါဘာကြောင့်လဲဆိုတော့ရှုခံအာယုထင်ရှားလို့ဘာထင်ရှားလို့လဲမထင်ရှားတာကိုလိုက်ပြီးရှုနေရရင် တွေးပြီးစဉ်းစားပြီးရှုနေရရင်တမာတိမဖြစ်နိုင် ထင်ရှားနေတဲ့အာယုံလေးကိုကိုကရှုနေရတာ လွယ်လဲလွယ်ကူတယ်။အာယုံလေးမိတယ်အဲ့လိုဆိုရင်စိတ်တည်ငြိမ်မှုတမာတိဖြစ်သွားမယ်။ဒါကြောင့်ယနေ့မိမိခန္ဓာကိုယ်ထိုင်ပြီးတော့ရှုရင်လည်းပဲအဲ့ဒီထိုင်ကမ္မထန်အနေအားဖြင့်မိမိခန္ဓာကိုယ်အောက်ပိုင်းခွေပေါ်ပိုင်းလေးထောင်းနေတဲ့သဘောလေးကိုထိုင်နေလို့ရှုလို့ရ။ကျမ်းနဲ့ထိတဲ့အထိကိုထိတယ်လို့ရှုလို့ရ။အဲ့လိုရှုနေရင်လည်းပဲခွန်ကြီးတို့ထိုင်တာထိတာလေးရှုနေရင်လည်း ဝင်လေထွက်လေလေးဟာသူဟာသူပဲပုံမှန်ပေါ်လာလိမ့်မယ်ဘာမှကိုကလှုပ်ရှူเสียမလို့သူဟာသူဝင်လေလေးဝင်လာရင်ဝမ်းမက်ကလေးတင်းပြီးဖောင်းကားသွားတယ်ဖောင်းနေထွက်လေလေးထွက်သွားရင်ဝမ်းမက်ကလေးရော့ကြပင်ကြသွားတယ်ပိန်နေအင်မတန်လွယ်ကူပါတယ်ဒီလိုမဟုတ်ဘူးမိမိကဝင်လေထွက်လေနှာသီးပြားရဲ့ဝင်လေထွက်လေအာနာပါနဟုပဲရှုနေကြဆိုရင်လည်း အဲ့ဒီလေလေးရဲ့ဝင်လို့ထိသွားတဲ့နေရာလေးကိုထိတယ်တည်တယ်ထွက်သွားရင်လည်းထိတယ်တည်တယ်အဲ့ဒီဝင်လေလေးဝင်လာရင်လည်းထိတယ်တည်တယ်ဒါလေးရှုသွားနေရဒါအားလုံးဟာကာယ ानु ပတနာတွေပါဘာ ानु ပတနာတွေလဲကာယ ानु ပတနာတွေပါသို့တော်လည်းပဲဘုန်းကြီးတို့အထူးပြုပြီးညွှန်ကြားနေတာကဝမ်းမရဲ့ဖောင်းမှုပေမှုကိုဘုန်းကြီးတို့ညွှန်ကြားပေးပါတယ် အဲ့လိုညွှန်ကြားပေးတော့ဒီဖောင်းမှုပိန်မှုအာယုံလေးကိုဘုန်းကြီးတို့စပြီးရှုတဲ့အခါကလာမှာသူအမြဲတမ်းရှိလို့ထင်လဲထင်ရှားလို့သူ့ကိုပင်နေတာရှုတယ်ဆိုပေမဲ့အခြားအခြားအာယုံတွေကထင်ရှားလာရင်လည်းပဲထင်ရှားတဲ့အာယုံကိုမရှုရဘူးလားရှုရမှာပဲအတန်အာယုံထင်ရှားလာရင်အတန်အာယုံကိုရှုရမှာပဲမိမိရဲ့စိတ်ကလေးကအပြင်ထွက်သွားတာကိုသိလိုက်ရင်အဲ့ဒီထွက်စိတ်ကလေးကိုလည်းရှုရမှာပဲ သို့မဟုတ်ယောဂီပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလေပိုင်းထက်ပိုင်းကဝေဒနာတွေထင်ရှားရင်လည်းအဲ့ဒီဝေဒနာခံစားမှုလေးရှုသွားမှာပဲတကယ်လို့တခြားအာယုံမထင်ရှားဘူးဆိုရင်တော့မိမိရဲ့ပင်တိုင်းဖောင်းမှုပေမှုကမ္မထာလေးကိုပဲဒါကိုပဲထက်ကထက်ကရှုရမယ်သို့တော့စပြီးတော့ရှုမှစမှာတော့မိမိရဲ့စိတ်ကလေးကိုဘယ်မှမသွားအောင်မထွက်အောင်ထင်ရတာလွယ်သလားခဲရင်သလားအင်တန်ခဲရင်ပါ ဒီစိတ်ကလေးဟာအင်မတန်ပဲလျင်မြန်လာပါတယ်တိတ်ကိုလျင်မြန်တဲ့အတွက်ကြောင့်မို့လေပဲဒီစိတ်နဲ့နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဖြစ်မှုပြမှုနဲ့ပတ်သက်ပြီးတော့ဆိုရင်သူဟာဒီစက္ကန့်ပိုင်းလေးအတွင်းမှာပဲဂရေပေါင်းသိမ့်နဲ့ချီပြီးတော့ပြတ်နိုင်နေဖြစ်ဖြစ်နေတယ်လို့ဆိုပါတယ်ယုတ်တရားရဲ့ဖြစ်မှုပြမှုတွေကတော့ပြင်ဂရေပေါင်း9000ကျော်လောက်ဖြစ်ပြနေတယ်လို့ဆိုပါတယ် ဒါဘုန်းကြီးတို့ယောဂီများလည်းမသိနိုင်ဘူးဘုန်းကြီးတို့လည်းမသိနိုင်ပါဘူးဘုရားရဲ့ဉာဏ်တော်နဲ့မှသိတာဘသူဉာဏ်တော်နဲ့လဲမြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှသိနိုင်တာပါဒါတမ္မာပုဂ္ဂိုလ်တွေအတွင်းအတွက်အကတော့မသိနိုင်ပါဘူးဒါစိတ်ကလေးဘုန်းကြီးတို့ယောဂီများတွေးစိတ်ကလေးပေါ်လာတယ်ရှုတယ်တွေးစိတ်ကလေးပြက်သွားတယ်ဘုန်းကြီးတို့ဒါလောက်ပဲသိမယ်ဖောင်းနာပိန်နာလေးရှုတယ်ဖောင်းနာလေးပေါ်တယ်မှတ်တယ်ပြက်သွားတယ်ပိန်နာလေးပေါ်တယ်မှတ်တယ်ပြက်သွားတယ်ဒါလောက်ပဲသိမယ်ဘုန်းကြီးတို့သိရတယ် ဘုရားရဲ့ဉာဏ်တော်နဲ့ကြအများကြီးသိတယ်ပေါ့ဖြစ်ဖြစ်ဒီအများကြီးဒါလည်းပဲတရားရှုမှတ်လို့စိတ်တည်ငြိမ်မှုတမာရီတွေထက်သန်အားကောင်းစွာရလာလို့အဲ့ဒီပုဂ္ဂိုလ်ဟာတမာရီတွေထက်သန်အားကောင်းစွာရလာပြီဆိုရင်ဒီဖြစ်မှုပြမှုတွေဟာဖောင်းတယ်လို့ရှုမှတ်တဲ့အထဲမှာကိုပဲဖောင်းမှုလေးရဲ့တဆင်ပြီးတဆင်တဆင်ပြီးတဆင်တဆင်ပြီးတဆင်တဆင် အစင်းစင်းဖြစ်ပြနေတာလေးတွေကိုများစွာတွေ့ရတယ်။ဘိနေဆိုရင်လည်းပဲအဲ့ဒီပိတ်မှုလေးရဲ့အစင်းစင်းပဲများစွာသိရတယ်။ဒီလက်ကလေးတွေကွေးတာဆန္ဒလေးကိုရှုတဲ့အခါမှာလည်းပဲလက်ကလေးတကွေးမှာပဲကြည့်လိုက်။ကွေးတယ်ကွေးတယ်ကွေးတယ်ရှုကြည့်အဲ့ဒီမှာအကွေးပေါင်းများစွာ ဖြစ်ပြပေါင်းများစွာတွေ့ရတယ်။ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဟိုတုန်းကတော့ရုပ်ရှင်ဖလင်ကော်ပြားလေးနဲ့ဥပမာပေးကြတယ် ဖလင်းကော်ပြားလေးရဲ့ဒီမှာရိုက်တဲ့ရိုက်ချက်ကလေးရဲ့ဒီမှာ1မိနစ်ဖြစ်စီ1စက္ကန့်ဖြစ်စီရိုက်လိုက်တဲ့ရိုက်ချက်မှာအဲ့ဒီဖလင်းထဲမှာအကွက်ပေါင်းများစွာပေါ်တယ်ပုံပေါင်းများစွာပုံရိပ်တွေအများကြီးပေါ်လာအဲ့ဒီလိုပဲယောဂီရဲ့ဒီမှာတတိယသမารီအားတွေကောင်းလို့ဉာဏ်နေဖြင်းမြစွာရနေပြီဆိုရင်အဲ့ဒီဖောင်းမှုလေးတဖောင်းအတွင်းမှာကိုပဲဖြစ်ပြပေါင်းဟာနည်းနည်းလေးလားအများကြီးလားအများကြီးတွေ့လာတယ် ပိန်မှုလေးထဲမှာဖြစ်ပျက်ပေါင်းအများကြီးတွေ့လာတယ်အဲ့ဒါဉာဏ်นี่အင်မတန်ထက်မြက်လာတဲ့အခါဆိုရင်ဒါတွေသိလာပါလိမ့်မယ်ကိုယ်မှုစမ်းမှုတွေမှာလည်းအများကြီးတွေ့လာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာသူ့ဟာသူရှုမှတ်နေရင်းနဲ့ဒီဉာဏ်ကပေါ်လာမှာသို့တော့ဒီဉာဏ်မပေါ်ခင်တမာရီတွေဖြစ်ဖို့အတွက်ယောဂီပုဂ္ဂိုလ်ရှုရတဲ့အခါမှာစိတ်တည်းရဲ့စူးစီးလို့မရတဲ့အခါစိတ်တည်းပြန်ကျဲပြီးတော့ ကာမိဆန္ဒဆိုတဲ့និဝရဏတွေဝင်တတ်ပါတယ်။ဖြာပါဒဆိုတဲ့និဝရဏတွေဝင်တတ်ပါတယ်။တိနမိတ်တဆိုတဲ့និဝရဏတွေဥဒိစ္စကုကုစ္စဆိုတဲ့និဝရဏဝိจิကိစ္စဆိုတဲ့និဝရဏတရားတွေ၅ပါးရှိပါတယ်။ဘယ်နှပါးရှိလဲ။အဲ့ဒီ၅ပါးမှာကာမိဆန္ဒនិဝရဏဆိုတာကမိမိတို့မိသားစုရဲ့အာယုန်တွေပေါ့။တာအာယုန်၊သမီးအာယုန်၊ဇနီးအာယုန်၊ခင်မွန်းအာယုန်၊ပစ္စည်းအာယုန်၊ယာရုအာယုန်။ ဒီလုပ်ငန်းကံကံတွေစီးပွားရေးတွေနဲ့ပတ်သက်တဲ့အဲ့ဒီအာယုံတွေစိတ်ထဲမှာဖြစ်နေရင်ဒါကမိစ္ဆန္ဒនិဝရဏတွေဝင်နေတာတမာရီမဖြစ်တော့အဲ့ဒီပုဂ္ဂိုလ်ကဒီစိတ်တွေနဲ့ပြန်ကျင်းနေတာအင်ကိုရောက်လိုက်လူစီရောက်လိုက်ဒါသမီစီရောက်လိုက်ခင်မိုးစီရောက်လိုက်ဇနီးစီရောက်လိုက်ဒီပုံမှာပဲစိတ်တွေကရောက်ရခတ်နေတဲ့အချိန်မှာဘာမှမိမိခန္ဓာကဖောင်းမှုပင်မှုအာယုံမရှိနိုင်ပါဘူး အဲဒီလိုဆိုရင်တမာရီမဖြစ်တော့ဘူးဒါကြောင့်မို့ဒီကာမိစန္ဒာနိဝရဏလို့ခေါ်တဲ့တမာရီကိုတားဆီးထားတယ်ပိတ်ပင်ထားတယ်ဗျာပါရဒီတိုင်းပဲတရားရှုမှတ်ရင်ကနေပြီးတော့ကိုယ်စိတ်ဟာစိတ်ရှည်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပေမဲ့တခါတရံမှာဟောဒီတရားဝင်ရောက်မှစိတ်တီတိုးနေတာတဲ့တချို့အပြင်မှာနေတဲ့အခါမှာစိတ်ရှည်တိခံနေစိတ်ရှည်ဒါပေမဲ့တရားအထုတ်ရမှာကျစိတ်မရှိဘူးဘာကြောင့်လဲဆိုတော့ ကိုကတမာရိရအောင်ထူထောင်နေတဲ့အချိန်ကြိုးစားနေတဲ့အချိန်ဘေးကယောဂီကအလိုက်မသိစကားတွေပြောနေရင်တခဏလေးလောက်ဆိုရင်ကိစ္စမရှိဘူးကြာကြီးစကားတွေပြောလိုက်ရည်လိုက်လုံနေရင်ဒီမှာပြပါလားစိတ်တွေဒေါသတွေဖြစ်လာတတ်တယ်ဒေါသတွေဖြစ်လာတတ်တယ်အဲ့ဒီမှာတဏ္ဍာအချိန်ဒီမှာတဏ္ဍာနေတော့ကကိုယ်ကစိတ်ရှိပေမဲ့ခုတရားအထုတ်တဲ့အချိန်မှာတမာရီထူထောင်နေတာကြိုးစားနေတာ စိတ်လေးတည်ငြိမ်မှုဆိုတာလွယ်လွယ်ကူကူနဲ့လုပ်ရတာမဟုတ်ဘူးတကယ်ကိုယောဂီပုဂ္ဂိုလ်ဟာအထူးဝိရိယစိုက်ပြီးကြိုးစားနေရတာဖြစ်တော့အဲ့ဒီအချိန်လေးမှာတမာရီပြက်လောက်အောင်စကားပြောတဲ့ပုဂ္ဂိုလ်တွေတွေ့လာရင်အချောင်းဆိုးတဲ့ပုဂ္ဂိုလ်တွေတွေ့လာရင်သွားတာလာတာနေတာထိုင်တာကြံ့ကြံ့ထန်းထန်းနင်းနာပြူတာချင်းင်းကြမ်းနာတွေဘာတွေတွေ့လာရင်အဲ့မှာစိတ်တည်ဒေါသတွေဖြစ်နေအဲ့ဒါတက်ကြွတဲ့ဒေါသအဲ့ဒီဒေါသစိတ်တွေဖြစ်နေရင်တရားမရှိမှနိုင်တော့ဘူး အဲ့ဒီပုဂ္ဂိုလ်တမာတိပြတ်နေပြီတမာတိမရတော့ဒါကြောင့်မို့ဒီပြပါရဟာလည်းပဲတမာတိမရအောင်တားဆီးထားတဲ့အတွက်ကြောင့်နိဝရဏပဲထိနမိတ်တာဒါကတော့သူပြောစရာမလိုအင်းငိုက်နေတဲ့ပုဂ္ဂိုလ်ဘာတမာတိမှမဖြစ်တော့ပြင်းရင်နေတဲ့ပုဂ္ဂိုလ်ဘာတမာတိမှမဖြစ်တော့ဘုဒ္ဓဆကုက္ကုဆဘုဒ္ဓဆဆိုတာပြန့်လွင့်တာကုက္ကုဆဆိုတာပူပန်တာ တခါတရံယောဂီပုဂ္ဂိုလ်ကတရားထိုင်တာလူရတာခန္ဓာအားသာထိုင်နေတာစိတ်တွေကရွာရုပ်ကိုပေါက်သွားနေတာမသိဘူးစိတ်ထွက်တာမသိတဲ့အခါတချို့ပုဂ္ဂိုလ်ပြောတယ်လေစိတ်တွေဘာတွေများမထွက်ဘူးလားဆိုရင်မထွက်ပါဘူးမထွက်ဘဲပဲနေမလဲစိတ်ကထွက်တာကိုမသိတာအဲဒီမှာဥဒိစ္စစိတ်တွေပြန့်နေတာကိုမသိတာကိုမသိတာစိတ်တွေပြန့်မှန်းသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ယောဂီတိုးတက်လာပြီ ဘုန်းကြီးတို့ကမြန်မာနိုင်ငံမှာဘုန်းကြီးမာစီသာသနာရေးတံမှာတရားပြနေတော့ကဒကမာကြီးတယောက်ကတရားလျှောက်တဲ့အခါကျဘာပြောလဲဆိုတော့ရှင်ဘုရားရဲ့တပည့်တော်အိမ်မှာနေတော့ကခါနေတမာရီတွေရှိတယ်ဘုရားလည်းဘယ်မှစိတ်မထွက်ဘူးအရှင်ဘုရားတို့ရိတ်တာရောက်လာပြီတရားထိုင်မှာထွက်လိုက်တဲ့စိတ်ထွက်လိုက်တဲ့စိတ်တထိန်လို့ကိုမရဘူးတဲ့ဘုန်းကြီးကပြောတယ်ဟာဒကမာကြီးတော်တော်တိုးတက်လာဘာတိုးတက်တာလဲဘုန်းတော်ပြော ကမာကြီးစိတ်ထွက်တာတိလာပြီလေလို့ခမည်းအိမ်လုံးကထွက်တာတိမှမသိပဲလို့အိမ်မှနေတော့ကခမည်းဘုရားဝတ်တဲ့နေတယ်ခေဆွန်းတော်တင်းနေတယ်ဆွန်းတော်တင်းနေရင်ကဒကမာကြီးခမည်းစိတ်ကနောက်ကကြောင်အိမ်များဖွင့်ပြီးမြီးကနှိပ်စားမှလေလားခမည်းပူးနေရတာလေလို့စိတ်ထွက်လို့ထမမသိတာအခုဒီမှာစိတ်ထွက်ရင်ထွက်မှန်းတိလာတယ်ဆိုတဲ့ကောခမည်းတော်တိုးတက်လာပြီတတိတွေကောင်းလာပြီလို့ဒါကြောင့်မို့ယောဂီကိုယ်စိတ်တွေထွက်မှန်းမသိပဲဖြစ်နေတယ်လားဥဒိစ္စ ဘာမှမရှုမှတ်နိုင်တော့ဘူးအဲ့ဒီပုဂ္ဂိုလ်တမာရီမရတော့တခါတည်းပူပန်တာနောက်တစ်ဖန်ပူပန်နေဆိုတာကယောဂီအချင်းချင်းတခါတည်းမှာကိုမိတ်ဆွေချင်းချင်းစကားမပြောဖို့ကိုကစကားပြောရင်တမာရီပြတ်တယ်စကားပြောတဲ့အတွက်ကြောင့်ကိုလည်းအမှတ်ပြတ်တယ်သူလည်းအမှတ်ပြတ်တယ်စသည်ဖြင့်ကိုကတတိပေးရင်အဲ့ဒီတတိပေးခံရတဲ့ပုဂ္ဂိုလ်ကကိုယ့်ပုံမှာဆရာလောက်ရမလားဆိုပြီးမကျေနပ်တတ်ဘူးအဲဒီမှာအမလီ သူလည်းယောဂီပဲငါလည်းယောဂီပဲကိုသူကဆရာကြီးတဲ့လိုက်လို့နေမကျင်တတ်ဘူးအဲလိုမကျင်တတ်တဲ့အခါကလည်းကြပြောမိတဲ့ပုဂ္ဂိုလ်ဟာစိတ်မချမ်းမသာဖြစ်သွားတယ်ဟောငါသူ့ကိုစေရနာနဲ့ပြောမိတာအခုတော့ဝေဒနာဖြစ်နေပါပေါ့လားပြောမိတာမှားခြင်းဆိုပြီးမှားလေခြင်းဆိုပြီးနောက်တပူပန်မိတာအဲ့ဒီခါလည်းပဲမမှတ်နိုင်တော့ဒါကြောင့်မို့တမာတိမရတဲ့အတွက်ကြောင့်မို့တမာတိကိုတားဆီးထားတယ်တဲ့ဥဒိစ္စကုက္ကုစ္စ ဝီဇိကိစ္စဆိုတာယုံမှမှုဘုရားပုံမှာယုံမှမှုတရားပုံမှာယုံမှမှုသံဃာပုံမှာယုံမှမှုဒီယုံမှမှုတွေတစ်ခုခုဖြစ်နေထူအားဖြင့်မိမိရှုပွားနေတဲ့တရားတွေဟာဒီတိုင်းဖောင်းနေပင်နေရှုုံလေးနဲ့တရားရပါမလားညာလန်းနဲ့ပလန်းနဲ့ရှုုံလေးနဲ့ငါတရားတွေရမှရနိုင်ပါမလားစသည်ဖြင့်ဒီပုံမှာယုံမှမှုတွေဖြစ်နေရင်လည်းမှတ်မိတော့မရှုမှတ်နိုင်ရင်တမာတွေမဖြစ်တော့ဒါကြောင့်မို့ဒီနိဗ္ဗာန်တရားတွေ ငါးပါးတွေကတပါးပါးဝင်နေပြီဆိုရင်တမာရီမဖြစ်တော့တမာရီမှမဖြစ်ရင်ယုံနာအမှန်သိနိုင်ပါမလားမသိနိုင်တော့အဲ့ဒါကြောင့်မို့အခုထိုင်ပြီးတော့ယောဂီပုဂ္ဂိုလ်ဖောင်းနာပိန်နာလေးရှုပါဆိုတာလည်းပဲဒီစိတ်ကလေးတွေမပြန့်လွင့်အောင်ထိန်းခိုင်းထားတာဈဉ္ညာလျှောက်ပြီးတော့ညာနှမ်းနဲ့ဗေနန်းနဲ့ရှုပါဆိုတာလည်းပဲဒီစိတ်ကလေးဘယ်မှမတွေးအောင်မပြန့်အောင်မို့ဒီမှာစိတ်လေးကိုထိန်းခိုင်းထားတာ အဲ့လိုယောဂီပုဂ္ဂိုလ်အထိုင်ရင်ရရင်သွားရင်လျှောင်းရင်တတိဥစည်းတဲ့စိတ်ကလေးနဲ့မပြတ်ရှုမှတ်လာတဲ့အခါကလည်းကြတော့တတိလေးကကောင်းလာတယ်။ကောင်းလာတဲ့အခါကလည်းကြတော့အပြင်စိတ်တွေအဝင်နေသွားတယ်။အတွင်းစိတ်တွေအထွက်နေသွားတယ်။စိတ်တွေကလည်းမထွက်တော့ဘူးအပြင်စိတ်တွေကလည်းမဝင်တော့ဘူး။အဲ့ဒီမှာရှုမှတ်မှုမြဲလာတယ်။9မိနစ်10မိနစ်15မိနစ်မိနစ်20 ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲမြဲလေးတီလာပြီဆိုတဲ့အခါကလည်းကြတော့ရှုတိုင်းရှုတိုင်းဟာပြင်းညတ်ဆိုတဲ့တဏ္ဍပြောက်သွားတယ်။ဥပမာဖောင်းတဲ့အခါမှာဝမ်းပိတ်ဆိုတဲ့တဏ္ဍပြောက်ပြီးတော့တင်းလာတဲ့သဘောလေးပဲသိတယ်။ပိန်နေဆိုရင်ဝမ်းပိတ်ဆိုတဲ့တဏ္ဍပြောက်ပြီးတော့ရောသွားတဲ့သဘောလေးပဲသိတယ်။အဲဒီလိုတင်းလာတဲ့သဘောရောသွားတဲ့သဘောဟာဓာတ်နဲ့ပြောရင်ဝါယောဓာတ်ဘာကြလဲ။ အဲ့ဒီဝါယောဓာတ်ကယုံ nant ခွဲကြည့်ရင်ရုပ်တရားဗာတရားနဲ့ဟောအဲ့ဒီလို ရော့သွားတာတင်းသွားတာလေးကိုသိနေတဲ့စိတ်ကလေးကနန္တရားအဲ့ဒီတော့ဖောင်းခက်ကလေးမှာဗာနဲ့ဗာတွေ့တယ်ယုံနေနံပင်ခက်ကလေးမှာဗာနဲ့ဗာတွေ့တယ်အမှန်တိလားအမှားတိလားအမှန်တိမှုတရားသိတာလားမတရားသိတာလားအဲ့ဒီတရားကဗာတရားကိုသိတာလဲဆိုရင်ရုပ်တရားနဲ့ နန္တရားဓာတိသွားတာဒါတေချာရှုနေရင်းနဲ့ပဲဒီပေါ်မှာစိတ်လေးငြိမ်လာတဲ့အခါမှာ သူ့ဟာသူတင်းလာတဲ့သဘောရော့သွားတဲ့သဘောလေးဟာတဘာဝသူ့ရဲ့ပုံမှန်သဘောလေးပဲဒါလေးကိုယောဂီပုဂ္ဂိုလ်သိလာတာအရှိကိုအရှိတိုင်းသိတာအမှန်ကိုအမှန်တိုင်းသိတာအဲ့ဒီလိုအရှိကိုအရှိတိုင်းသိအမှန်ကိုအမှန်တိုင်းသိတဲ့ဉာဏ်ကိုယထာဘူတဉာဏ်ဘာဉာဏ်ခေါ်တယ်ဟေးအမှန်သိတဲ့ဉာဏ်လားအမှားသိတဲ့ဉာဏ်လား အမှန်သိတဲ့ညာတကယ်ကိုရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသိတာယောဂီတို့ကြတော့ဒါဖောင်းတာကရုပ်ပိန်တာကရုပ်သိတာကနာမ်ဒီလိုခွဲရှုစရာမလိုဘူးနော်ယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာသူ့တဘာဝတဘာဝလေးကိုတဘာဝအတိုင်းသိဖို့ပဲလိုတယ်နော်အဲ့ဒီတဘာဝအတိုင်းသိတဲ့အခါကျတော့မှဒီတင်းလာတဲ့သဘောဟာဝါယောဓာတ်ဆိုတာရုပ်တရားပဲဝါယောဓာတ်ဆိုတာဝါယောဆိုတာလေဓာတ်ဒါလေးဟာဒီဓာတ်တရားဟာရုပ်တရားပဲဆိုတာလေးကိုခွဲခြားပြီးသိဖို့ပဲလိုတယ် ရော့သွားရင်ဝါရောဓာတ်လေးဒီဝါရောဓာတ်ကလေရုပ်တရားလေးပဲဟောသိနေတဲ့စိတ်လေးကနံတရားလေးပဲတနည်းပြောရလို့ရှိရင်မတိတတ်တာကရုပ်တိတတ်တာကနံဒါပဲဟောဒီရုပ်တရားကြီးဆိုတာတိတတ်ရလားမတိတတ်ဘူး तू ကဖောက်ပြန်တတ်တာပဲရှိတယ်ရုပ်ဆိုတာဘာဖြစ်တတ်တာလဲဖောက်ပြန်နေတတ်တယ်ပူရာကအေးအေးရာကပူမာရာကပျော်ပျော့ရာကမာရော့ရာကတင်တင်းရာကရော့နေအမျိုးစုံဖောက်ပြန်နေတာဒါဝတ် ယုတ်တရားရဲ့သဘောပဲစိတ်ဆိုတဲ့နံတရားလေးကတော့ဘာပဲဖြစ်ဖြစ် तू ကသိလိုက်တာအဲ့လိုသိတတ်တဲ့သဘောကနံမသိတတ်တဲ့သဘောကဘာလဲယုတ်အဲ့လိုဒီယုတ်နဲ့နံလေးကိုသိလာတယ်ဆိုရင်ဓာတ်အမှန်တိုင်းသိတာအဲ့ဒီအမှန်တိုင်းသိလာတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ယောဂီများတမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားတမ္မာဒိဋ္ဌိအဲ့ဒီလိုအမှန်သိတဲ့ဉာဏ်လေးရလာဖို့အတွက်ယောဂီပုဂ္ဂိုလ်ဟာ ထိုင်ရင်ရရင်သွားရင်လျှောင်းရင်မကြိုးစားရဘူးလားဒီနိဗ္ဗာန်တရားတွေဝင်နေသမျှဒီလိုအမှန်သိနိုင်ပါမလားနိဗ္ဗာန်တရားတွေကင်းသွားပြီဆိုမှနိဗ္ဗာန်တရားတွေမဝင်တော့ဘူးဆိုမှမှတ်စိတ်ကလေးကြီးတွေပဲစင်ကြယ်ပြီးစိတ်ဓာဝိတ္တုဖြစ်တာဘာဝိတ္တုဖြစ်တာလဲစိတ်ဓာဝိတ္တုဆိုတာစိတ်တွေညင်နွမ်းတာလားစင်ကြယ်တာလား ိုစိတ်ဒီစိတ်တွေဝင်နေရင်ဒီစိတ်ဟာစင်ကြယ်တာလားညှဉ်းနှွမ်းတာလားဘာစိတ်မှမဝင်တော့ဘူးဒီမှတ်စိတ်ကလေးကြီးတဲ့ပဲဖောင်းတာလည်းမှတ်စိတ်ပိန်တာလည်းမှတ်စိတ်ထိုင်ရင်ထိုင်တာမှတ်စိတ်ရရင်ရတာမှတ်စိတ်ရှုမှတ်စိတ်ကလေးကြီးတဲ့မြဲနေပြီတခြားစိတ်တွေမဝင်တော့ဘူးဆိုရင်ဒီစိတ်ကလေးဟာညှဉ်းနှွမ်းသလားစင်ကြယ်သလားအဲ့ဒီစင်ကြယ်တာကိုစိတ်တဝိတ္တုဒ္ဓိဘာဝိတ္တုဒ္ဓိလဲစိတ်စင်ကြယ်မှအမှန်မြင်တယ်စိတ်စင်ကြယ်မှဘာမြင်လဲ အမှန်မြင်တာကိုဒိဋ္ဌိဝိသုဒ္ဓိခေါ်တယ်။ဘာဝိသုဒ္ဓိလဲ။ခုရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသိနေပြီဆိုတော့ဒါအမှန်သီလားအမှားသီလား။အမှန်သီအဲ့ဒီအမှန်သီဟာဒိဋ္ဌိဝိသုဒ္ဓိဘာဝိသုဒ္ဓိလဲ။အတိအမြင်စင်ကြယ်တာ။ဘာစင်ကြယ်တာလဲ။အတိအမြင်စင်ကြယ်တာရုပ်ကိုရုပ်တိုင်းသိသွားပြီနာမ်ကိုနာမ်တိုင်းသိသွားပြီ။ဟိုတုန်းကငါလို့သိတယ်ယောက်ျားလို့သိတယ်မိန်းမလို့သိတယ်ပုဂ္ဂိုလ်တ attva လို့သိတယ် အသက်ကောင်ဝิญဉ်ကောင်လို့သိတယ်အခုသိတာကဘာနဲ့ဘာသိတယ်ယုံနဲ့နံဒါအမှန်သိသွားအဲ့ဒီအမှန်သိတဲ့ဉာဏ်ကိုတမ္မာဒိဋ္ဌိဉာဏ်ဘာဉာဏ်လဲအေးတမ္မာဒိဋ္ဌိမှာဒါဝိပဿနာတမ္မာဒိဋ္ဌိဘာတမ္မာဒိဋ္ဌိလဲဒါကြောင့်မို့ဒီမှာတက္ကရာဆရာကတသိဝိပဿနာတမ္မာဒိဋ္ဌိဘာဝိတာဘူလိကတံဝိပဿနာတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိဉာဏ်ကို ဘာဝိတာပွားများရလို့ရှိရင်ဘူလိကတာတဲ့ကျိန်ဖန်များစွာအလေးလာပြုပြီးတော့ရှုမှတ်ပွားများအားထုတ်သွားလို့ရှိရင်ဒိဋ္ဌိဝဓမ္မေယခုမျက်မှောက်ဘဝမှာဒီဘဝမှာပဲနိဗ္ဗာန်နိဗ္ဗာန်ကိုပါပြီးသူရနိုင်တယ်ရောက်နိုင်ပါတယ်တဲ့။နောင်ဘဝကိုစောင့်เสียမလိုဘူး။ဒီတိုင်းဘ ഹു လိကတာကျိန်ဖန်များစွာ အမြဲမပြတ်နှလုံးသွင်းရှုမှတ်အားထုတ်သွားရင်ဒီဘဝမှာပဲနိဗ္ဗာန်ချမ်းသာမရနိုင်ဘူးလား။ရနိုင်တယ် ဒီတိုင်းပဲဆက်ရှုရဘဟုလိကတာဆိုတာပြိမ်ဖန်များစွာထိုင်ရင်ရရင်သွားရင်လျောင်းရင်မြင်ကြိုက်ကြားကြိုက်နံကြိုက်စားကြိုက်တွေ့ထိကြိုက်စီကုစဉ်းစားကြံစီကြိုက်အာယုံ द्वार ဆုံကြိုက်ဆုံကြိုက်မှာရှုနေရမယ်ဒီတဲ့ပို့ပြီးတော့ပြောရရင်စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်တိုင်းဘာလုပ်နေရမှာလဲရှုမှတ်နေရမယ်အဲ့ဒီရှုမှတ်တဲ့အခါမှာနေရာရွေးစရာလိုသေးရလား မလိုဘူးဘယ်နေရာမှာပဲဖြစ်ဖြစ်အိယာပုံမှာလည်းရှုမှတ်လို့မရဘူးလားစားကန်းတောက်ခန်းမှာရှုမှတ်လို့မရဘူးလားဟောရေချိုးကန်းမှာရှုမှတ်လို့မရဘူးလားနောက်ဆုံးမြတ်စွာဘုရားကဥစ္စာရပတ္တဝကံမီကျင်ကြီးကျင်ငယ်စုမှုပြုရင်လေတမ္ပဇာနာကာရီမင်းအသိဉာဏ်လေးနဲ့ပြုဆိုတော့တန်းစင်ကဝင်တဲ့ခါမှာတောင်းရှုလို့မရဘူးလားဒီဒီလိုဆိုတော့ရှုเสียနေရာရွေးเสียလိုသေးလားမလိုဘူးနော်ဘယ်နေရာဖြစ်ဖြစ်ရှုလို့ရသို့တော့ ဘုရားကန်းထဲမှာဆိုတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေအာရုံပြုပြီးကြည်ညိုတဲ့အခါမှာစိတ်တွေမကြည်လင်ဘူးလားအဲ့ဒီအခါမှာတမာတိထူတော်ရင်မြန်မြန်မရဘူးလားဒါကြောင့်မို့ဒီမှာဘုရားကန်းထဲမှာလာပြီးတော့မှကိုယ်လည်းတန့်စင်ပြီးတော့မှဘုရားကန်းမှာအာထုတ်တာဒါတမာတိမြန်မြန်ရစီလို့လို့သို့တော်တရားရှုမှတ်တာကတော့နေရာရွေးစရာမလိုဘူးဘယ်နေရာရှုရှုရှုလို့မရနိုင်ဘူးလားရနိုင်တယ်ဣရိယာပုရောရွေးစရာလိုသေးလားမလိုဘူးထိုင်ရင်းနဲ့ရှုလို့မရဘူးလား ရရင်ရောရှုလို့မရဘူးလားသွားရင်ရောမရဘူးလားနောက်ဆုံးအိယာဘောလဲလျောင်းရင်ရောမရဘူးလားကဲဘုန်းကြီးတို့ယောဂီများဣရိယာပုရွေးစရာလည်းမလိုဘူးအချိန်မနေ့ကင်းအားထုတ်လို့ရောမရဘူးလားနေကင်းရောမရဘူးလားညကင်းရောမရဘူးလားအိတ်မပြောမချင်းအားထုတ်လို့ရတယ်အချိန်လည်းမရွေးနဲ့နေရာလည်းမရွေးနဲ့ဣရိယာပုလည်းမရွေးနဲ့အဲ့ဒီတိုင်းပဲဘူလိကတာကျင့်ဖန်များစွာ ဒီတိုင်းရှုမှတ်ပွားများအားထုတ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဒိဋ္ဌိဝါဓမ္မိနိဗ္ဗာန်ပါပိတောဒီမျက်မှောက်ဘဝမှာကိုပဲဒီပုဂ္ဂိုလ်မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရနိုင်တယ်တဲ့ဒါကနံပါတ်1နောက်တစ်ခါဘုန်းကြီးတို့ဒီမှာဒီတိုင်းနဲ့ဘုံလိကတာကျင့်ဖန်များစွာရှုတဲ့ပုဂ္ဂိုလ်များကိုဣဒဘိက္ခုကာယကတာတတိအနုယုတ်တော်ဧကတနေနိတိနောဝ သဗ္ဗတဝေခေပိတဝါအရဟတံပါပုဏာတိဣဒံဘိက္ခုဤသာသနာတော်မှာနေတဲ့ယဟန်တနည်းအားဖြင့်ဣဒံဘိက္ခုတရားရှုပွားအားထုတ်နေတဲ့ယဟန်သည်ယောဂီပုဂ္ဂိုလ်သည်ဒီနေရာမှာဘိက္ခုဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ယောဂီများဒီယဟန်လို့လည်းဟောလို့ရတယ်တရားအားထုတ်နေတဲ့ယောဂီကိုလည်းဘိက္ခုလို့လည်းဆိုလို့ရတယ်ဘိက္ခုဆိုတာယဟန်နဲ့ဘိက္ခုမဟုတ်ဘူး တရားအထုတ်နေတဲ့ပုဂ္ဂိုလ်ဟူသမျှပါပါလိမ့်မလဲဟင်တရားအထုတ်နေတဲ့ပုဂ္ဂိုလ်ဟူသမျှဘိက္ခုပဲတဲ့တန်တာရပယံဣကတိတိဘိက္ခုတဲ့တန်တရာဘေးကိုရှုနေတဲ့ပုဂ္ဂိုလ်တန်တရာဘေးကိုရှုနေတဲ့ပုဂ္ဂိုလ်ကိုဘိက္ခုယဟန်လို့ခေါ်တယ်အခုတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာဒီတန်တရာရဲ့ဘေးတွေကိုကြောက်လို့ဒီဘေးကလွတ်မြောက်အောင်ရှုနေတာ တန္တရာဆိုတာဘာလဲဆိုရင်လူဖြစ်လိုက်နတ်ဖြစ်လိုက်ခွေးဖြစ်လိုက်ဝက်ဖြစ်လိုက်ကြက်ဖြစ်လိုက်နဲ့လင်းနေတာဘေးဆိုတာဘာလဲအိုဘေးနာဘေးသေဘေးဟေးအဲ့ဒီတန္တရာထဲမှာကျင်လည်နေရသမျှဒီအိုဘေးနာဘေးသေဘေးကလွတ်ပါမလားအဲ့ဒီအိုဘေးနာဘေးသေဘေးကလွတ်အောင်ခုတတိပဋ္ဌာန်တရားတွေအားထုတ်နေတာဟုတ်တယ်မဟုတ်လားအဲ့လိုအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာဘိက္ခုယဟန်လို့ခေါ်လို့ရတယ်တဲ့ နောက်တနည်းတဲ့ပฏิပန္နကောဟိဒေဝဝါဟောတုမနုဿောဝါဘိက္ခုတိသင်္ချံပစ္စတိပฏิပန္နကောတဲ့တရားရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာတဲ့ဒီဝဝဟောတုတဲ့နတ်ပဲဖြစ်စီမနုဿောဝါလူပဲဖြစ်စီတဲ့ဘိက္ခုတိဘိက္ခုဟူ၍သင်္ချံရည်တွေ့ခြင်းသို့ခစ္စတိရောက်တယ်တဲ့တရားရှုပွားနေတဲ့ပုဂ္ဂိုလ်မှန်သမျှ ထိုင်ပဲရှုရှုရက်ပဲရှုရှုသွားရင်ပဲရှုရှုအိပ်ရင်ပဲရှုရှုအဲ့ဒီတရားရှုနေတဲ့ပုဂ္ဂိုလ်ဟူသမျှတွေဟာတဲ့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်ဘိက္ခုလို့ခေါ်လို့ရတယ်ဘာလို့ခေါ်လို့ရလဲသို့တော့ဒီဘိက္ခုတွေကတုတ်တန်ကလာတဲ့ဘိက္ခုတွေဘယ်ကလာတဲ့ဘိက္ခုလဲတုတ်တန်ကလာတာ တကယ်ဝိနည်းကလာတဲ့ပိက္ခုကတော့အခုယောဂီတို့ရဲ့ရှေ့မှာထိုင်နေတဲ့ယဟန်တော်တွေကဝိနည်းကလာတဲ့ပိက္ခုတွေညတ္တိကသုဒ္ဓကမောဝါဇာနဲ့ရွတ်ဖတ်ပြီးတော့မှယဟန်အဖြစ်ကိုမြင့်တင်ပေးတဲ့ပိက္ခုတွေမိမိတို့ကတော့အခုတရားအားထုတ်နေတဲ့အချိန်ရှုပွားနေတဲ့အချိန်ဟာယဟန်လို့ခေါ်လို့ရတဲ့ပိက္ခုတဲ့သူ့ကိုဒါကြောင့်မို့ဣဒ္ဓဘိက္ခုဤသာသနာတော်မှာယဟန်သည်ဝါတရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာ ကာယကတာတတိနဲ့ကာယကတာတတိဆိုတဲ့ကမ္မထံကိုဟောကာယ ानु ပဒနာကမ္မထံကိုအနုယုတ်တော်တဲ့အစင်မပြတ်ပွားများအားထုတ်နေလို့ရှိရင်တဲ့ဧကာတနေနိသိဏောဝါတဏှာတထိုင်တွင်း၌တာလျင်သဗ္ဗတဝေအလုံးစုံသော အာသောတရားတို့ကိုခေပိတဝါကုန်ခန်းစီ၍အရဟတအရဟတဖို့သို့ပါပုဏာတိရောက်နိုင်တယ်ဆိုလိုရင်းကတော့ဒီကာယကတတတိလို့ဆိုရဲကာယ ानु ပတနာတတိပဋ္ဌာန် တရားတွေကိုအမြဲမပြတ်အနုယုတ်တော်တဲ့အနုယုတ်တော်ဆိုတာအမြဲမပြတ်အစင်မပြတ်ရှုနေတာထိုင်ရင်ရရင်သွားရင်လျှောင်းရင်အမြဲတမ်းနှလုံးသွင်းရှုမှတ်နေတာအဲ့ဒီလိုရှုပွားအားထုတ်နေမယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဧကတနေနိသိဏောဟာတထိုင်အတွင်းနဲ့တရားရနိုင်တယ်ဘယ်နှထိုင်အတွင်းလဲဗျာတထိုင်အတွင်းနဲ့တရားတွေရသွားနိုင်တယ်ယဟန္တာတိအောင်ဖြစ်နိုင်တယ်တဲ့အောက်တသောတာပန်တော့မဟုတ်ဘူး ယဟနာတိအောင်ဖြစ်နိုင်တယ်ဆိုတော့မိမိတို့အားထုတ်နေတဲ့တရားတွေဟာတကယ်အားကိုးတိုက်တဲ့တရားလားအားမကိုးတိုက်တဲ့တရားလားတကယ်အားကိုးတိုက်တဲ့တရားပါတကယ်ပါရမီပြည့်စုံရင်တော့တထိုင်တွင်းနဲ့တကယ်ရမှာပါပါရမီမပြည့်စုံသေးဘူးဆိုရင်တော့မိမိစောင့်အောင်မှာပေါ့ဘယ်လောက်စောင့်ရမလဲလို့မမေးနဲ့လीသူအချိန်ကြာအောင်တော့စောင့်ရမှာပေါ့စောင့်ပြီးကိုကတောက်လျှောက်ကြိုးစားနေရမှာပဲလी။ တောက်လျှောက်ကြိုးစားနေရမှာပဲအနုယုတ်တော်တဲ့အစင်မပြတ်ပွားများနေရမယ်အစင်မပြတ်ဆိုတာစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်တိုင်းထိုင်ရင်ရရင်သွားရင်လျှောင်ရင်အဲ့ဒါကိုအမြဲမပြတ်တတိကပ်ပြီးရှုမှတ်နေရအဲ့ဒီလိုရှုမှတ်နေလို့ရှိရင်ဒီပုဂ္ဂိုလ်ဟာတဲ့ဧကတဏိနိသိဏောဝါတဏှာတထိုင်တွင်းမှာတရားအသိဉာဏ်ဓုတွေရသွားနိုင်တဲ့သောတာပန်တက္ကရာကယဟန္တာတိအောင်အနာဂံယဟန္တာတိအောင်ဖြစ်နိုင်တယ်တဲ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ မြတ်စွာဘုရားရဲ့သာသနာတော်မှာဒီအင်မတန်ထင်ရှားခဲ့တဲ့ခေမာထေရီဆိုတဲ့ဝိကုဏီမကြီးမြတ်စွာဘုရားလက်ထက်ကဘိမသာရမင်းကြီးရဲ့မိဖုရားကြီးအင်မတန်အလှပကြိုက်မနဲ့မိုးလင်းကမိုးချုံမှန်ရှိက မထတဲ့မိဖုရားကြီးအမြဲတမ်းပြုပြင်နေတယ်သူ့ရဲ့အလှပကိုပဲသူပြင်ပြင်နေတယ်အဲဒီလိုပဲနေတဲ့ အလှပကိုပဲနေတဲ့ပုဂ္ဂိုလ်ဆိုတော့သူသာသနာတော်ဝင်ရောက်ပြီးယဟန်ပြုသွားသာသနာတော်ဝင်ရောက်ယဟန်ပြုဖို့ဆိုတာလည်းပဲစိတ်ဝင်စားမှုရအောင်ဗိမသာရမင်းကြီးဟာသူကြိုးစားခဲ့တယ်သူ့ရဲ့ဇနီးကိုမြတ်စွာဘုရားနဲ့တွေ့ဖို့မြတ်စွာဘုရားတရားကိုနာပြဖို့သူအမျိုးစုံကြံဆောင်တယ်ဘလို့မှမရတဲ့အခါကလည်းကြတော့လူတွေဟာအနုပညာနဲ့စီးယုံရင်ရမှာပဲဆိုပြီးတော့အဲ့ဒီမှာ ဒီရေးတက်ပြုတ်တဲ့စာတချင်းရေးတက်တဲ့ပုဂ္ဂိုလ်ကြီးကြပြရေးတက်တဲ့ပုဂ္ဂိုလ်ကြီးခေါ်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားရှင်ရဲ့ဝေလုံကိုကျောင်းတော်ကြီးနဲ့ဝေလုံကိုဥယျင်ကြီးရဲ့တခါလေခန္ဓာတင့်တယ်ပုံလေးနတ်ပြည်ကနန္ဒဝန်ဥယျင်ကြီးတမျှအမတန်သာယာပုံလေးကိုတချင်းနဲ့ရေးဖွဲ့ပြီးတော့ဆိုကြတာအဲ့ဒီရက်မင်းသားမင်းသမီးတွေပေါ့အစိုးကြော်တွေဒီပုဂ္ဂိုလ်တွေကိုဆိုစေတယ်အဲ့ဒီပုဂ္ဂိုလ်တွေစီကနေပြီးတော့လူတွေစီကိုနှုတ်ဖြားရောက်သွားတယ် လူတွေနှုတ်ဖျားကနေတဖြည်းဖြည်းနန်းတော်တွေရောက်လာတယ်ဒီတခြင်းတွေကအဲ့ဒီနန်းတော်တွေရောက်လာတဲ့အခါကျတော့နန်းတွင်းသူနန်းတွင်းသားတွေတခြင်းအေးအေးဆေးဆေးဆိုးဆိုတဲ့အခါမှာဒီခေမာဒေဝီမိဖုရားကြီးကကြားတဲ့အခါသူစိတ်ဝင်စားတယ်စိတ်ဝင်စားတဲ့အခါကလည်းကြတော့ဒီနားနေတဲ့ပုဂ္ဂိုလ်သိတဲ့ပုဂ္ဂိုလ်မေးမေးရင်းနဲ့ပဲမပြောနိုင်ကြအောင်ဒီတခြင်းနဲ့ပဲသူတို့သိတယ်တချို့ကလည်းပဲရောက်ဖူးတဲ့ပုဂ္ဂိုလ်ကလည်းအမြဲတမ်းတာယာပုံပြောတယ်အဲ့ဒါနဲ့သူသွားခြင်းတယ်သွားခြင်းတဲ့အခါကလည်းကြတော့ ဘိမသာရမင်းကြီးကိုလျှောက်ထားတဲ့အခါကျတော့မှဘိမသာရမင်းကြီးကအဲ့ဒီမှာသွားဖို့ရခွင့်ပြုတယ်အဲ့ဒီခွင့်ပြုတဲ့အချိန်မှလည်းပဲဒီခေမဒေဝီမိဖုရားကြီးကမြတ်စွာဘုရားနဲ့မတွေ့ရအောင်အဲ့ဒီတော့ဝေလုံးကိုကြောင်းတော်ဝေလုံးကိုဥယျာဉ်တော်ကြီးသွားရင်မြတ်စွာဘုရားနဲ့တွေ့ရင်မြတ်စွာဘုရားတန်ဝင်ရမယ်မြတ်စွာဘုရားတရားဟောရင်နာရမယ်မြတ်စွာဘုရားဟာလည်းပဲအလှပတွေကိုနှိမ်ချပြီးတော့ဟောပြောတယ်ဆိုတော့ သူ့ကိုအနှိမ်ချမခံနိုင်မခံနိုင်တဲ့အတွက်ကြောင့်မြတ်စွာဘုရားနဲ့တွေ့လို့မဖြစ်ဘူးတရားနာလို့မဖြစ်ဘူးအဲ့တော့ဘုရားရှင်ဘယ်ချိန်မရှိတယ်လဲဆိုရင်ဆွမ်းခံချိန်မရှိဘူးအဲ့တော့ဆွမ်းခံချိန်ကိုရွေးပြီးတော့ကေမာဒီဝီမိဖုရားကြီးကသွားတာအဲ့ဒီမှာလည်းပဲဒီကမင်းကြီးကနေပြီးတော့အမိန့်တော်မြတ်ချမှတ်လိုက်တယ်မြတ်စွာဘုရားနဲ့မတွေ့မချင်းဒီမိဖုရားကြီးကိုနန်းတော်ကိုပြန်ပြီးခေါ်မလာရဆိုပြီးအမိန့်မှချလိုက်တယ်အဲ့ဒါနဲ့ ဝေလုံးဥယျာဉ်လေးလျှောက်ကြည့်ကြည့်ပြီးတဲ့ခါကျတော့မှပြီးပြီဆိုတဲ့အခါခေမာတီဝီမိဖုရားကြီးကပြန်မယ်ဆိုတော့မှအမတ်တွေကမင်းကြီးရဲ့အမိစာပါပါတယ်အမိကိုနာခံပါဆိုပြီးတော့မြတ်စွာဘုရားနဲ့မတွေ့ရခင်မြတ်စွာဘုရားကိုမဖူးရမချင်းပြန်မလာရဆိုတဲ့အမိန့်တော်ပါပါတယ်ဆိုတော့မှအမိန့်တော်ထုတ်ပြန်တော့မှအဲ့ဒီမှာမြတ်စွာဘုရားအကြောင်းတော်ကိုသွားပြီးတော့မြတ်စွာဘုရားဖူးတာအဲ့ဒီကြတော့မှမြတ်စွာဘုရားကနေမိတ္တရုပ်လေးဖန်ဆင်းပြီးတော့ပြပြီးတော့ ချွေချွတ်လိုက်လေခါကြတော့မှသူဘေကုဏီမှာပြုလုပ်ခြင်းနဲ့ဆန္ဒဖြစ်ပြီးဘေကုဏီမှာပြုတာသူ့ရဲ့မိဖုရားစည်းစိမ်ကြီးကိုစွန့်လွတ်ပြီးတော့ဘေကုဏီမှာပြုတဲ့အခါကြတော့မှသူ့ရဲ့မိတ်ဆွေဖြစ်တဲ့တထေးသမီးလေးဖြစ်တဲ့ဝိဇယဆိုတဲ့အမျိုးသမီးလေးကအဲ့ဒီမှာသူ့ရဲ့မိတ်ဆွေဖြစ်တဲ့ခိမတေဝီမိဖုရားကြီးဘေကုဏီမှာပြုလုပ်သွားပြီဆိုတဲ့သတင်းစကားကြားတဲ့အခါဩမတို့အမျိုးသမီးများဟာမိဖုရားစည်းစိမ်ဟာအမြင့်မြတ်ဆုံးစည်းစိမ်ပဲ။ ဒီမြင့်မြတ်တဲ့စည်းစိမ်ကိုစွန့်လွတ်ပြီးတော့ဘိက္ခုနီမှာပြုတယ်ဆိုတာဒီတဲ့မြင့်မြတ်လို့ပဲဖြစ်ရမယ်အဲတော့ကိမဒေဝီမိဖုရားကြီးတောင်မှစွန့်လွတ်နိုင်သေးရင်ငါတထေသမီးရဲ့ဘဝကိုဘာလို့မစွန့်လွတ်နိုင်ရမှာလဲငါစွန့်လွတ်မယ်စွန့်လွတ်မယ်ဆိုပြီးမိဘနှစ်ပါးခွင့်တောင်းလို့မိဘနှစ်ပါးကလည်းဒီသမီးလေးတယောက်တည်းရှိတော့ခွင့်မပြုကြဘူးအဲဒီလိုခွင့်မပြုတဲ့အခါကလည်းကြတော့မစမ်းမတော့ဖဲနဲ့တခါလေဆန္ဒပြပြီးတော့ဘေကုဏီမှာပြုဖို့အတွက် သူဆန္ဒပြပြီးတောင်းဆိုလာတဲ့အခါနောက်မိဘများမနေနိုင်လို့မတော်လို့အစာပြတ်ပြီးတော့တည်သွားရင်ခက်လိမ့်မယ်။ကေဘေကုဏီမဘဝလေးနဲ့ဆိုရင်မိတို့သားသမီးလေးကိုတွေ့ကျင်တဲ့အချိန်မှာ တွေ့လို့ရသေးတယ်ဆိုပြီးတော့ခွင့်ပြုကြတယ်။အဲဒီမှာမြတ်စွာဘုရားကျောင်းတော်ကိုသွားပြီးတော့ကြီးကြီးကျယ်ကျယ်ခန်းခန်းနာနာတခါလေပို့ပြီးတော့ဘေကုဏီမပြုပွဲကြီးကျင်းပအဲဒီမှာခေမာထေရီဘေကုဏီမကြီးကိုဥပ္ပစ္စေပြုပြီးတော့မှဘေကုဏီမပြုပါတယ် အဲ့ဒီမှာခေမတိတိဘေကုဏီမှာရေးကနေပြီးတော့သူ့ရဲ့မိတ်ဆွေလူဘဝတုန်းကမိတ်ဆွေဖြစ်ခဲ့တဲ့အခုဝိဇ္ဇာဆိုတဲ့ထီဒီမာလေးကိုသာသနာတော်ဝင်ရောက်လာပြီဆိုရင်တော့သာသနာအလိုလုံးမှာဖြစ်မယ်လူဘဝနေတုန်းကလူရဲ့အလိုကိုလုပ်ခဲ့ကြတယ်ငါတို့သာသနာတော်ရောက်လာရင်တန်တရာဝတ္တဒုက္ခတော်တန်တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်ကိုငါတို့ကျင့်ကြံအားထုတ်မှဖြစ်မယ်ဆိုပြီးတော့အဲ့ဒီကျင့်ကြံအားထုတ်နည်းတွေကိုသုံးသင်ညွှန်ပြပေးပါတယ် အဲဒီလိုသုံးသင်ဉာဏ်ပြပေးတယ်ဆိုတော့အခုဘုန်းကြီးတို့ဒီတရားစခန်းပွဲနေ့ကပထမဦးဆုံးကျေးဇူးရှင်မာစီဆရာတော်ဘုရားကြီးရဲ့ဟောကြားထားတဲ့အာထုပ်ပုံအာထုပ်နည်းတွေသင်ကြားပေးတဲ့အတိုင်းပေါ့ခေမထေရီဘိက္ခုနီမကြီးကလည်းပဲဝိဇယထေရီမလေးကိုအဲ့ဒီရှုမှတ်ပုံပွားများပုံအာထုပ်ပုံလေးကိုဣရိယာပု၄ပါးရှုမှတ်ပုံတွေအကုန်လုံးသင်ပေးလိုက်တယ်သင်ပေးလိုက်ပြီးတော့ကမှသင်လျော်တဲ့သင်္ကန်းချောင်းလေးမှာထားပြီးတော့တရားအထုစီပါတယ်ဒါပေမဲ့ တထေသမီးဘဝကတကယ်တမ်းမိမိမှာအထင်ကိုတေးနဲ့ချမ်းချမ်းသာသာနေလာခဲ့ရတာဆိုတော့အခုဒီကြောင်းပေါက်စလေးထဲမှာနေရတယ်စိတ်ထဲမှာကျဉ်ကျပ်နောက်ပြီးတော့တရားအထုတ်တဲ့အခါမှာလည်းပဲဒီစိတ်ကလေးကိုပဲထိမ့်သိမ့်ပြီးတော့ရှုမှတ်နေရတာဆိုတော့ချက်ချင်းကြီးဒီစိတ်ကလေးကိုထိမ့်လို့ရရလားမိမိတို့အခုဒီမှာအထုတ်စမှာ မိမိရဲ့အသက်အရွယ်လိုက်လွတ်လာခဲ့တဲ့စိတ်ကိုချက်ချင်းကြီးထိန်းလို့ကတော့ချက်ချင်းမရသေးဘူးဖြည်းဖြည်းချင်းအလေးအကျင့်လေးယူပြီးတော့ထိန်းရင်မရဘူးလားအခုဒီမှာဝိဇ္ဇာထေရီမာလေးသူစိတ်ကိုထိန်းတယ်တရားရှုမှတ်တယ်ဘလို့မှရှုမှတ်လို့မရဘူးစိတ်တွေပြန်ကျဲပြီးတော့သူ့ရဲ့တထေသမီးဘဝတုန်းကနေခဲ့ထိုင်ခဲ့တာတွေအတိတ်အကြောင်းတွေပြန်ရောက်ပုံတယ် စပြီးအာထုစမှာဘုန်းကြီးတို့ယောဂီများစိတ်တွေဟာအနာဂတ်စီရောက်တာလားအတိတ်စီရောက်တာလားအတိတ်စီရောက်တာနော်တေချာပြန်စဉ်းစားကြည့်အတိတ်စီကိုလုတ်ခဲ့ကြင်ခဲ့တာတွေသွားခဲ့လာခဲ့တာတွေတွေ့ခဲ့ကြုံခဲ့တာတွေဒါတွေကိုပြန်ပြီးတော့စိတ်တွေရောက်နေအတိတ်စီပြန်ရောက်အတိတ်စီပြန်ရောက်တာအခုခုနှစ်ရက်စခန်းဆိုတော့9ရက်လောက်အတွင်းမှာတော့စိတ်တွေအတိတ်စီပြန်ရောက်နေဦးမှာ အဲ့ဒီ6ရက်လောက်ကြတော့ဘယ်ရောက်သွားလဲဆိုတော့အနာဂတ်စီရောက်သွားပြီမနေ့ဖန်စုပြန်တော့မယ်ဟဲပြင်ပြီဆင်ပြီမနေ့ဖန်စုပြန်တော့မယ်ပြန်ကန်นี่ဟိုအိမ်ကျရင်ဘယ်ကိုသွားတွေ့ဦးမှာဘသူစီကိုသွားပါလို့ဦးမှာဟောကိုကလူကမရောက်သေးဘူးစိတ်ကဟိုမှာအနာဂတ်စီရောက်သွားပြီဘယ်မလဲတည်ငြိမ်မှုတမာရီပထမ9ရက်ကအတိတ်စီရောက်နေတယ်ပြန်ကန်นี่ကြတော့2ရက်ကအနာဂတ်စီရောက်သွားတယ်ပြစ္ဆုတ်ပန်တဲ့တဲ့အချိန်ကဘာမှမရှိဘူး အဲ့မှာကိုယ့်အကူလည်းပြန်တွက်ကြည့်အောင်နော်အားထုတ်တဲ့အချိန်ကသိနေနေတယ်ဒီထဲမှာစိတ်နေတဲ့အချိန်ကအင်မတန်နည်းနေတယ်ဒါကြောင့်မို့အခုဒီဝိဇ္ဇာထေရီမှာလေးကအတိတ်စီရောက်ပြီးတော့ဘလို့မှစိတ်ကိုစူးစီးလို့မရအဲ့ဒီမှာစိတ်တွေပြန်ကျဲနေတဲ့ခါကျတော့လည်းပဲခန္ဓာကိုယ်ကြီးကဖောက်ပြန်တော့ဝေဒနာတွေရောမတက်ဘူးလားဝေဒနာတွေကလည်းတက်ပြင်းပြင်းထန်ထန်ဝေဒနာတွေဖြစ်အဲ့လိုဝေဒနာတွေကဖြစ်စိတ်တွေကထွက်ဝေဒနာတွေကတက်ဆိုတော့ကိုယ်စိတ်ရောပင်မန်း ပင်ပန်းလာတဲ့အခါကာလကြတော့စိတ်တွေကဆုံးမြလာတယ်။သာသနာမှာမပျော်တော့အဲ့ဒီမှာငါသာသနာဝင်ရောက်လာတာမှားပြီထင်တယ်။ဘာပဲဖြစ်ဖြစ်လူဘုံလူလောကလူဘဝနဲ့ဒါနကောင်းမှုသီလကောင်းမှုတွေတော့ပြုလုပ်နေရင်လည်းပဲငါအပေရတော့မလားနိုင်ပါဘူး။ငါလူထွက်မှာပဲ။ငါမလုံနိုင်တော့အဲ့ဒါနဲ့သူသင်္ကန်းချောင်းလေးဘဝကနေဆင်းလာတယ်။ဆင်းလာပြီးတော့အောက်ကိုရောက်ပြန်တော့ပြန်ပြီးတတိယပြန်တယ်သူ ဟောဒီသာသနာတော်ဘောင်ဝင်ရောက်ဖို့ဆိုတာမိဘများထံကငါလွယ်လွယ်ကူကူလေးနဲ့ရခဲ့တာမဟုတ်ဘူးတကယ်ခက်ခက်ခဲခဲငါခွင့်တောင်းယူခဲ့ရတယ်ခွင့်တောင်းယူပြန်တော့လေခွင့်တောင်းလို့ရပြန်တော့လေပဲမိဘများကကြီးကြီးကျယ်ကျယ်ခန်းခန်းနန်းနန်းဘိက္ခုနီမအကြောင်းကိုပို့ပြီးတော့မှငါသာသနာတော်ဝင်ရောက်လာခဲ့တာမနေ့ကငါဘိက္ခုနီယူဒီနေ့လူထွက်တယ်ဆိုရင်လည်းပဲလူကြားလို့မှမသိတော့ဘူး ဖြစ်ပါဘူးလေငါကြိုးစားပါအောင်မယ်ဆိုပြီးဒီကပြန်ပြီးကြောင်းလေးပေါ်ပြန်တက်ပြန်အထုတ်အဲ့ဒီလိုပဲအခုလည်းပဲဘုန်းကြီးတို့ယောဂီများလည်းပဲဒီလိုများစိတ်ကြံနေနေဖြစ်မိလားမသိဘူးပြန်ရကောင်းမလားနေရကောင်းမလားဟင်ပြန်ရကောင်းမလားနေရကောင်းမလားဘုန်းကြီးတို့မြန်မာနိုင်ငံမှာပုံပြင်လေးတစ်ခုထဲမှာအဲတောင်ရခုတ်သွားတဲ့ဗတ်ထီးဆိုတဲ့ကရင်လုံး နနက်ကစောစောထပြီးထမင်းတုပ်လေးယူပြီးတော့တောင်ရန်သွားခုတ်မလို့တဲ့သွားသူရဲ့တောင်ရခုတ်စရာပစ္စည်းလေးတွေထမ်းပိုးပြီးတော့သွားအဲလိုတောင်ရန်ရောက်သွားတဲ့အခါကျတော့မိမိအိမ်ထဲကအလံဝေးတော့ဟိုရောက်သွားတဲ့အချိန်ကျတော့စောစောမရောက်ဘူးနေလေးတော့မြင့်သွားပြီနေမြင့်သွားတဲ့အခါကလည်းကြတော့သူစဉ်းစားလိုက်တယ်တောင်ရခုတ်ရကောင်းမလားထမင်းစားရကောင်းမလားသူစဉ်းစားလိုက်တယ် တောင်ရခိုးရကောင်းမလားဓမင်းစားရကောင်းမလားစဉ်းစားတော့နေရာလည်းမြင့်နေပြီဆိုတော့ခဲဓမင်းရင်စားပါမလီဓမင်းစားပြီးမှဘာလုပ်မလဲတောင်ရခုံမယ်ပေါ့ခဲဓမင်းရင်စားလိုက်ပါမလီဆိုဓမင်းစားစားပြီးတော့တခါလည်းငပိရတို့စရာနဲ့စားပိုက်ကားတဲ့ခါကျတော့ဘိုက်ကလေးလာတော့ဘာဖြစ်လာလဲမျက်စိကဆင်းလာကြတယ်မျက်စိကမျိုးလုံးကဆင်းလာကြတဲ့ခါကျတော့စိုးစိုးကတော့ဓမင်းစားပြီးတောင်ရခုတ်ဖို့ပဲ ခုဘိုက်ကလေးလို့မျက်လုံးကဆင်းတာတော့အေးရကောင်းမလားခုံရကောင်းမလားဈေးရတယ်အဲတောင်ရခုံရကောင်းမလားခဏအေးရကောင်းမလားဆိုကဲခဏလေးတော့သမင်းလုံးလေးစီလိုက်ပါအောင်မလေးဆိုပြီးတော့ပစိုးလေးခင်းပြီးတော့လက်ကစင်းကောင်းအုပ်ပြီးအေးလိုက်တယ်လေးတခုနဲ့တိုက်တဲ့ကအေးလို့ကလည်းကောင်းအေးပြောညနေ3နာရီကျော်လောက်မှနိုးလာတဲ့ခါကျနေရတော်စောင်းသွားပြီ။ဟောနေတော်စောင်းသွားပါဘောလား။ နေတောင်စောင်းသွားပါဘောလားဆိုတော့ဆက်ပြီးတော့စဉ်းစားတာကတောင်ရခုတ်ရကောင်းမလားပြန်ရကောင်းမလားအခုဒီတောင်ရမခုတ်ရသေးဘူးနော်သူကအခုလည်းဘုန်းကြီးတို့ယောဂီများပြန်ရကောင်းမလားနေရကောင်းမလားနဲ့စဉ်းစားလာတာပြန်ရကောင်းမလားနေရကောင်းမလားနဲ့စဉ်းစားလာတာတရားကိုကောင်းကောင်းမမှတ်ရသေးဘူးနော်အဲဒီတော့ပြန်လာကောင်းမှလည်းလီတော့မလုပ်သေးနဲ့ဘူးနော်နောက်ထပ်၃ရက်ကျန်သေးတယ်အဲဒီတော့ဒီနည်းလေးနဲ့ပဲဘုန်းကြီးတို့ယောဂီများအခု အဲဝိဇ္ဇာထီတီမှာလေးကအဲ့လိုနေရကောင်းမလားပြန်ရကောင်းမလားနဲ့ဆင်းလာလိုက်ဒုနေချပြန်ပြီးတော့ကိုယ့်အကူပြန်ပြီးတော့တတိလေးထားလိုက်ပြန်တက်သွားလိုက်နဲ့နောက်ပိုင်းကျတော့မှသူစဉ်းစားတယ်ငါဆရာဘိက္ခုနီမထံငါသွားမယ်ဆိုပြီးတော့သွားအဲ့ဒီဘိက္ခုနီမကြီးထံရောက်တဲ့အခါကျတော့သူ့ရဲ့အခုလိုစိတ်ထဲမှာဖြစ်ပေါ်လာတဲ့အကြောင်းသာသနာမှာမပြောတော့တဲ့အကြောင်း ထွက်လို့တဲ့ဆန္ဒတွေဖြစ်ပြီးတော့လူဘဝမှာပဲဒါနသီလကောင်းမှုတွေပြုပြီးတော့နေတော့မယ်လို့စိတ်ဖြစ်တဲ့အကြောင်းနောက်ကြတော့လည်းပဲပြန်ပြီးတော့ဒီလိုနေလို့မဖြစ်သေးပါဘူးလေဒီပြန်အားထုတ်တယ်ဘလို့မှစိတ်ကိုစူးစီးလို့မရတဲ့အကြောင်းတွေကိုလျှောက်ထားတယ်ဒါဓမ္မတကိစ္စပြောရရင်တော့အင်တာဗျူးပေါ့အဲ့ဒီမှာမင်းများဆွေးနွေးတဲ့အခါကြတော့မှအဲ့ဒီခိမထေရီဘိက္ခုနီမကြီးကနေပြီးတော့ဥပိနာဘိတေဘိ မကောင်းကျိုးဘေးတွေဒီဘေးတွေရဲ့အကြောင်းတွေကိုသူဟောပြတယ်အဲ့ဒီမှာဒီခန္ဓာကြီးရဲ့မကောင်းပုံတွေကိုအကုန်လုံးပြောပြတန်ဝေကဉာဏ်ကြီးဖြစ်အောင်ကိုပထမပြောတယ်အဲ့လိုပြောပြီးတော့မှတရားရှုမှတ်တဲ့ခါမှာဒီလိုရှုရမယ်ဒီလိုရှုရမယ်ဒီလိုရှုရမယ်ရရင်ဒီလိုရှုထိုင်ရင်ဒီလိုရှုသွားရင်ဒီလိုရှုအိပ်ရင်ဒီလိုရှုအဲ့ဒီမှာရှုမှတ်နည်းလေးတွေဒီခါလေးပြုပြင်ပြီးတော့သင်ကြားပေးလိုက်တာ အဲ့လိုသင်ကြားပေးလိုက်တဲ့အခါကျစောစောပိုင်းကတော့ထိုင်ဣရိယာပုနဲ့ပဲရှုမှတ်နေရအခုကျတော့မဟုတ်တော့ဘူးဈဉ္ညာရှောင်ရင်လည်းပဲသွားရင်ဒီတိုင်းဒီတိုင်းရှုသွားကိစ္စံတော်ဝါကိစ္စံမိတိပါဇာနာဒီသွားနေတဲ့အမူအရာလေးသိအောင်ရှုသွားရက်တဲ့ခါမှလည်းထိတော်မိတိပါဇာနာဒီဒီတိုင်းလေးရှုလျောင်းတဲ့ဣတဲ့ခါမှလည်းဉာဏ်လေးရှုဆိုတော့သင်ပေးလိုက်တဲ့အခါကျတော့ဟောအဲ့ဒီနန်းကနေပြီးတော့သူ့ရဲ့ဆရာဥပိ္ပစေခေမထေရီဘေကုဏီမာကြီးတန်းကနေပြီးတော့တခါလေလက်အုပ်ကြီးရှ िख ိုးတာကစပြီးတော့တတိကတ်ထားလိုက်တယ် အဲ့ဒီကနေထရံကထတဲ့အခါမှာလည်းထားတယ်ထားတယ်ရမ်းမိတဲ့အခါရက်တယ်ရက်တယ်လှည့်တဲ့အခါမှာလှည့်တယ်လှည့်တယ်သွားတဲ့အခါမှာပြန်ပြီးတော့ညာလန်းနေဘယ်လန်းနေအမှတ်တတိနဲ့သွားလိုက်တယ်ရှုမှတ်မှုမြဲပါသွားတယ်အဲဒီမှာမိမိသင်္ကန်းချောင်းပေါ်တက်တော့လည်းပဲတက်တယ်မိမိထိုင်မဲ့နေရာရောက်တော့လည်းပဲထိုင်နေနေထိုင်နေနေထိုင်ချလိုက်တော့မှထိုင်နေထိုင်နေမိမိရဲ့လက်ချေပြင်တာလေးတွေကာလို့တတိနဲ့ရှုမှတ်ပြီးတော့တခါလေမိမိရှုမြဲကမ္မထံကို ရှုသွားတာအဲဒီမှာချက်ချင်းစိတ်တည်ငြိမ်မှုရသွားတယ် အဲ့ဒီမှာလည်းပဲသူဒီတိုင်းနဲ့မဟုတ်ဘူးသူဟာတရားမတွေ့မချင်းတရားထူးမရမချင်းငါဒီအထိုင်ကိုမဖြစ်တော့ဘူးဆိုတဲ့အဋိဋ္ဌံခြင်းနဲ့အဲ့ဒီမှာထိုင်လိုက်တယ်ထိုင်လိုက်တဲ့အခါကာလကြတော့ဘုန်းကြီးတို့တနာရီနှစ်နာရီတည်းမဟုတ်တော့ဘူးနော်တရက်နှစ်ရက်သုံးရက်လေးရက်သူဒိဋ္ဌံကတရားမတွေ့မချင်းဒီအထိုင်ကိုပါတယ်လေမဖြစ်တော့ဘူးအဲ့ဒီလိုဒိဋ္ဌံပြီးတော့ရှုမှတ်လိုက်တာ အဲ့ဒီမှာ9ရက်6ရက်9ရက်မြောက်တဲ့နေ့ကျမှပဲအဲ့ဒီမှာဝိပဿနာဉာဏ်နေအစဉ်စဉ်တက်ပြီးတော့တမာရီတွေအားကောင်းပြီးတော့မဲအစဉ်စဉ်ဖူအစဉ်စဉ်ဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးယ ahanan ဖြစ်သွားတယ်တထိုင်အတွင်းလေးနဲ့ယ ahanan ဖြစ်သွားတယ်ဘယ်နှထိုင်အတွင်းလဲတထိုင်အတွင်းပဲဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအဲ့ဒီလိုလေးများကိုယ့်ဟာကိုယ်စိတ်လေးများစောင့်တည်ပြီးတော့အားထုတ်မယ်ဆိုရင်လည်းရပါတယ်ဒါပေမဲ့လို့ဘုန်းကြီးယောဂီတယောက်လို့တော့ တီးအီးနေတော့ငိုလို့တော့မဖြစ်ဘူးနော်ဘုန်းကြီးကဒါလေးကိုဒီဝိဇ္ဇာထီတီရဲ့အကြောင်းလေးကိုဘုန်းကြီးကအားပေးပြီးတော့ယောဂီတွေကိုပြောတာပြောလိုက်တဲ့အခါမှာအဲ့ဒီကကျောင်းဆရာမတယောက်က तू ကအားချပြီးတော့အဲ့ဒါနဲ့ तू ကဒိဋ္ဌံလိုက်တယ် तू ဒိဋ္ဌံတာကတော့ရင့်နဲ့မဟုတ်ပါဘူးဟိုတရားဖြုတ်တဲ့အချိန်ဟာည9နာရီဆိုရင်ကိုယ်ဆောင်ပြန်ရတယ်အဲ့လိုဆောင်ပြန်ရတော့ तू ကညနေ4နာရီချိန်ကနေပြီးတော့ည9နာရီချိန်ထိအောင် အဲ့ဒီမှာငါအထုတ်မယ်ဆိုပြီးတော့မထဘူးဆိုပြီးအတိတ်ထန်လိုက်တာအတိတ်ထန်ပြီးတော့တရားထိုင်တာရောက်တာကမကြသေးဘူးမကြသေးတော့တမာတိရသလားမရသေးဘူးလားမရသေးဘူးအခုမှတမာတိကိုထူထောင်ပြီးတော့လုပ်နေရတဲ့အချိန်အဲ့ဒီအချိန်မှာ तू က9နာရီတိအောင်ဒိဋ္ဌာလိုက်တယ်ယောဂီများကဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်ညနေ9နာရီထိုးပြီဆိုရင်မိမိအဆောင်ပြန်ပြီးတော့ရေမိုးချိုးခိတ္တအနာယူပြီးတော့အေးအေးများဖုံးပေးပါတယ် အဲ့ဒီအချိန်လေးကိုအဆောင်ပြန်ခွင့်ပေးပါတယ်အဲ့လိုဆောင်ပြန်ခွင့်ပေးတဲ့အချိန်ဆိုတော့တချို့ယောဂီတွေက9နာရီထိုးတော့သူတို့ဘုရားဥချပြီးပြန်ရပြီပြန်တဲ့အခါမှာသူနန်းလေးကဖြတ်ပြီးလျှောက်သွားတဲ့အခါကျတော့သူခြေတန်လေးတွေကြားနေရပြီအဲ့ဒီမှာသူလည်းထားခြင်းလာပြီဝေဒနာတွေကလည်းတက်နေပြီစပြီးအာထုဆဆိုလို့စိတ်ကမငြိမ်သေးတော့ဝေဒနာတွေကလည်းပြင်းထန်ဖြုတ်ကလည်းဖြုတ်ခြင်းကိုယ်ကလည်းဒိဋ္ဌံကလည်းဒိဋ္ဌံထားဆိုတော့ဖြုတ်လည်းမဖြုတ်ရဲအဲ့လိုမဖြုတ်ရဲတော့ဘုန်းကြီးကလည်းယောဂီတွေညာနေတော့ တရားစစ်တဲ့အခါမှာအဲ့ဒီ9နာရီအချိန်မှာတော့ဘုန်းကြီးကိုယ်ဆောင်ကိုမပြန်ရဘူးတရားဆက်စစ်နေရတယ်။အဲ့လိုတရားဆက်စစ်ပြီးတော့ဘုန်းကြီးကည9နာရီယောဂီတွေပြီးပြီဆိုမှပဲဘုန်းကြီးကပြန်ဆင်းသွားတယ်။အဲ့လောက်လောက်ရတာဆိုတော့အဲ့ဒီမှာယောဂီကတရားစစ်နေရင်းနဲ့ဆိုတော့ဘုန်းကြီးကလည်းရှိနေဒီမှာ तू ကလည်းဒိဋ္ဌံထားဆိုတော့လုံးဝမထားရဲဘူး။အဲ့ဒီမှာလည်းဘလို့မှမနေနိုင်တဲ့အခါကာလကြတော့အင်းအင်းနဲ့ငိုအတန်ထွက်ပြီးငိုတော့တာ အတန်ထွက်ပြီးငိုတဲ့ခါကျတော့ဘုန်းကြီးစောင့်ကြည့်လိုက်တယ်အတန်ပေးလိုက်ရင်ကန်းတက်ကုန်နိုင်မယ်ကဲလိမ့်မယ်တော့အတန်မပေးဘူးအသာလေးနေဘုန်းကြီးဒီမှာပဲယောဂီနေပဲစကားတရားမေးနေတယ်ဒီအတုပ်ပြီးသွားပြီဆိုမှဘုန်းကြီးကအဲ့ဒီယောဂီနဲ့သွားပြီးရက်တယ်အဲယောဂီနဲ့သွားပြီးရက်ပြီးတော့ယောဂီဘာလို့ငိုတာလဲငိုခြင်းငိုခြင်းစိတ်ကိုမှငိုရင်ငိုတယ်လို့မှဘုန်းကြီးကပြော ပြောဒီမှာပို့ပြီးတော့ငိုပြန်ရောအင်းအင်းနဲ့ အေးအေးအေးနဲ့ဘာလို့ငိုနေတာလဲတရားဖြုတ်ခြင်းလို့ဖြုတ်ခြင်းရင်ဖြုတ်ပါတော့လားဆိုတော့ဒိဋ္ဌံထားလို့ကလို့ဆိုရင်ဘယ်ဘယ်ချိန်တိအောင်ဒိဋ္ဌံထားလဲလို့မေးတော့9နာရီဆက်အားထုတ်ဆိုဟာငိုပါလေရောတင်းမယ်အဲဒီမှာဆက်အားထုတ်ဆိုတော့အတင်းဖိငိုပါရောအဲဒီမှာငိုသိမ့်ငိုတော့မှဘုန်းကြီးကကဲဖြုတ်ခြင်းဖြုတ်လက်အုပ်ချီဆိုပြီးတော့လက်အုပ်ချီဘုရားကိုအချမ်း ကိုယ်အတိဋ္ဌံပြက်သွားလို့ဘာအာကုသို့မှမဖြစ်ပါဘူးလို့ဖြုတ်လို့ရပါတယ်လို့ကိုယ်ဒိဋ္ဌံတာဒိဋ္ဌံတာပဲအတိဋ္ဌံမအောင်တာပဲရှိပါတယ်လို့ဘာမှအပြစ်လည်းမဖြစ်ဘူးအာကုသို့လည်းမဖြစ်ဘူးကိုလုံနိုင်တဲ့လောက်လုပ်လို့ရပါတယ်ကဲဖြုတ်ဆိုပြီးတော့ဖြုတ်ခိုင်းရတယ်။ဒါကြောင့်မိမိတို့လည်းပဲအခုဒီမှာဝိဇ္ဇာထေရီမာလေးလို့မိမိတရားရရေးအတွက်ငါတော့ဖြင့်ဒီတရားမရမချင်းမတွေ့မချင်းဒီထိုင်ကုန်မဖြစ်တော့ဘူးဆိုပြီးတော့ဇွဲလုံးလားတန်တန်နဲ့ကြိုးစားအားထုတ်လို့ တထိုင်အတွင်းမှာပဲကိလေသာအသောကုန်ခံပြီးတော့ယဟနာထီအောင်ဖြစ်တယ်။ဘာဖြစ်သွားပါလိမ့်မလဲ။ဒါကြောင့်ယဟနာဖြစ်သည်ဆိုတာကဘုန်းကြီးတို့ယောဂီများထိုင်ရှုရုံလေးတခုတည်းမဟုတ်ဘူးနော်။ကြည့်သူ့ရဲ့ဆရာဥပ္ပစေထံကနေပြီးတော့ဥချတာကစပြီးတော့တတိမလုတ်ခဲ့ဘူး။ရက်တဲ့ခါလည်းတတိမလုတ်ဘူး။သွားတဲ့ခါလည်းတတိမလုတ်ဘူး။ခြေလန်းနဲ့ခြေလန်းနဲ့ကိုလုံးဝတတိမလုတ်ဖဲနေဘူးပဲ။ရှုမှတ်မှုမြဲနေအောင်ကြိုးစားတယ် အဲ့လိုကြိုးစားပြီးတော့ပဲကိုယ်စိတ်ကို မြင့်တင်ပြီးတော့အဲ့ဒီမှာတရားဘက်ကိုဆောင်းပေးပြီးတော့ကြိုးစားလို့ဝိရိယအားတတိအားတမာရီအားတွေတက်ပြီးတဲ့အခါကျတော့မှဝိပဿနာဉာဏ်ဤစင်းစစ်ဖြစ်ပြီးတော့ယ ahanan ဖြစ်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများတထိုင်အတွင်းနဲ့လည်းပဲတကယ်ပါရမီရှိမယ်ဆိုရင် တရားရနိုင်သလားမရနိုင်ဘူးလားကဲဒါလေးဆိုကြည့်မယ်တထိုင် အတွင်းအပေကင်း ဖြစ်ခြင်းအရိယာတထိုင်အတွင်းအပေကင်းဖြစ်ခြင်းအရိယာနှခေါင်းလောက်ဆိုလိုက်ပါကဲဒီတော့ဘုန်းကြီးတို့ယောဂီများဒီဝိပဿနာသမာဓိဋ္ဌိဉာဏ်လေးရလို့ မိမိကပွားများတဲ့အခါမှာဘာဝိတာဗဟုလိကတာကျင့်ဖန်များစွာရှင်းအမှတ်နောက်အမှတ်စက်နေအောင်ကြိုးစားအားထုတ်ရင်အဲ့ဒီပုဂ္ဂိုလ်တထိုင်တွင်းနဲ့တရားမရနိုင်ဘူးလားဗျာဒါကြောင့်ဣဒဘေကုကာယကတတတိအနုယုတ်တော်ဤခာတနေနိသိဏောဝါတဗ္ဗတဝိခေပိတဝါအရဟတံပါပုနာတိဣဒဘေကုဤသာသနာတော်ကယဟန်တိဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည် ကာယကတတတိကာယကတတတိဆိုတဲ့ကမ္မထံကိုဝါကာယ ानु ပတနာဆိုတဲ့ကမ္မထံကိုအနုယုတ်တော်အစဉ်အပြင်းမပြတ်မလားပွားများအားထုတ်အပ်သည်ရှိသောဧကတနေနိသိဏောဝါတနေယတထိုင်အတွင်း၌သာလျင်တဗ္ဗတဝေလုံးစုံသောအတ္တဝတရားတို့ကို ခေပိတဝါကုန်ခန်းစီ၍ ရဟတံအရတဖို့သို့ဘာပုနာတိကောင်းစွာမသွေရနိုင်ရောက်နိုင်ပါပြီတည်း